ဣန္ဒိယထကြောင်းကိုပါတဲ့ကရှိခုမြောက်ရှုစဉ်ပေါ်ရဆင်းရဲမျိုးတွန်းမှုပယ်ရမည်ဆိုတရားရှိတဲ့အခါမှာခန္ဓာကိုယ်ကြီးပေါ်လာလို့ရှိရင်ဝိရိယနှုံးအဆင့်ဆင့်တင်ပြီးတော့နိုင်နေအောင်ရှုမှပြီးဝေဒနာတွေတည်အောင်ကြိုးစားရမယ်လုံရအောင်ကြိုးစားရမယ်ဆိုတာအဲဒီဆင်းနဲ့ပတ်သက်ပြီးတော့တိခါမှလို့ရှိရင်ယောဂါတွေကြောက်သွားတတ်တယ်ဆိုတာ ဒီကြောက်သွားတဲ့ယောဂါတွေရှင်နေတဲ့ကနေကအဆိုင်ယောဂါကြောက်သွားတဲ့ပုဂ္ဂိုလ်ရဲ့အတာရကကိုပြောခဲ့ပါတယ်။ဒီလောက်ဆိုလုံလောက်ပြီလို့ဘုရင်လည်းပဲကြီးညာပြီးဖြစ်ပါတယ်။အရှိလို့လည်းဆိုတော့တရားကြောင့်မတည်ဘူးတဲ့ပုဂ္ဂိုလ်တွေကတော့တိတ်ထူးဆန်းနေတယ်လို့ဘုရားတို့အနေနဲ့ကတော့တိတ်မထူးဆန်းလာပါဘူး။ဒါပေမဲ့လို့ ဒီတရားအားထုတ်လို့တခြားယောဂရှင်တွေယောဂကြက်ပုံလေးတွေကိုလည်းပဲဆက်နေပြီးတော့နာလို့ရလို့တောက်ဆူကြတာနဲ့မဟုတ်လို့ဒီနေ့တခြားယောဂကြီးကြောက်ပုံလေးတွေတာရကာလေးတွေတစ်ခုချင်းတစ်ခုချင်းရှင်းပြဖို့အစီအစဉ်ထားပါတယ်ယောဂကြက်ပုံလေးအကုန်လုံးတင်ပြရမယ်ဆိုရင်တော့ဒီစကားပြီးဆုံးတဲ့အထိအဲ့ဒီဝုထုကြောင့်လည်းပဲအဆုံးသတ်ရတော့မှာပဲဒါအဲ့ဒီက တစ်ခုကောင်းတစ်ခုကောင်းလောက်ပဲပြောဖို့ရည်ရထားပါတယ်အဲ့ဒီကြောက်သွားတဲ့ယောဂရှင်တွေကအဆုတ်ယောဂရှင်ဒကာကြီးတယောက်ကြောက်ဖို့ရှိဥစွာပြောပါမယ်အဲ့ဒီဒကာကြီးဟာနှစ်ပေါင်းတော်တော်ကြာတဲ့ကူကအဲ့ဒီဆုံယောဂဆွဲကပ်ပြီးတော့သူမြေဝကျွန်းပေါ်ရှင်ယုံကြီးမှာလည်းပဲတက်ရောက်ကုသခံပါတယ်မကြောက်ပါဘူးပြီးတော့ရန်ကုန်ဆုံယောဂ စေဝင်ကြီးလည်းတယောက်ကုသခံပါတယ်မပြောက်ပါဘူးပြီးတော့တိုင်းရင်ကုသရေးနဲ့လည်းပဲကုသတော့မပြောက်ပါဘူးနောက်ဆုံးသူ့မှာတလားမဲ့ရှိပါတော့တယ်အဲ့ဒီတလားကတော့ချားမဟုတ်ပါဘူးတေဖို့တလားမှာပဲဒီတော့တလားတော့ဖြစ်နေပြီအာဟုဇရာတော့ရှားပါပဲဆိုပြီးတော့ဒီနေ့မှာရန်ကုန်မာသီသာသနာ့ရေးတာကိုယောဂခင်းတဲ့ အသွင်ဆောင်ပြီးတော့ဟန်ဆောင်ပြီးတော့ဗောလေတို့ကယောဂီကြီးဝင်လာပါတယ်အဲ့ဒါလိုရောက်လာပြီးတရားထုတ်လို့တရင်နှစ်ပတ်လောက်အနေမှာသူကယောဂကင်းတဲ့အနေနဲ့ကြိုပြီးတော့တိတ်တိတ်ဝင်လာပြီမယ်လို့ဝေဒနာကရောက်တဲ့အခါကျတော့တရားဝေဒနာနဲ့သူမပြောက်နိုင်တဲ့တီတီဝေဒနာနဲ့ပေါင်းစပ်ပြီးတော့ပေါ့လေ ဝေဒနာတွေတခါတည်းကိုအကြီးအကျယ်ပေါ်လာတာပဲဘယ်လောက်ဒီပေါ်လာလဲဆိုရင်ညပိုင်းမှာမအေးမအေးရတော့အောင်ကိုပဲချောင်းဆိုးတယ်အဲဒီလိုချောင်းဆိုးတာနေဘုန်းကြီးကျောင်းလေးကနေပြီးတော့ညဘက်ကြားနေတော့ရိုးရိုးအောင်မင်းလို့ဘုန်းကြီးကချောင်းဆိုးသေးလေးပါလေပြင်းကြောက်သေးလေးပေးမလို့ပေါ့လေဗမာလိုရစားတယ်ပါလို့ပေါ့သွားတာတကားဖွင့်လိုက်တဲ့အခါကျတော့ဟိုမှာဘုန်းကြီးကစကားမပြောအားသေးဘူးမောနေတယ် ဒါကြီးဆေးတွေပါလေးစားမလားဒီလိုစကားမပြောအောင်နည်းနည်းတတိဆောင်ပြီးတော့ဘောကြီးစကားပြောတာတတိတော်ဖရာတဲ့တီပီယောဂရှင်ပါတဲ့ယောဂကင်းတဲ့အနေနဲ့ဝင်လာတာအခုတော့ယောဂကပေါ်ထုတ်နေပြီယောဂရှင်ဖြစ်ကြောင်းပေါ်ထုတ်နေပြီတော်တော်ဆိုးရဲ့ယောဂပါတဲ့သူရဲ့ရှိမှလည်းပဲသိက္ခာလေးထဲမှာတွေးတွေတော်တော်များများပေါ့ပါနေတာတွေ့ပါတယ်အဲ့ဒီတော့မှဘုရားလည်းနည်းနည်းတော့ တမျိုးတော့ဖြစ်သွားတာစိတ်တွေဟာဒီဒီကိုယ်တွေတော့ကိုယ်တွေတော့ရောက်ပြီလို့ဒါနဲ့စိတ်လည်းပဲဖြင်းပြီးတော့သူလည်းပဲနှစ်သိမ့်လာပါလေသူကဘာပြောတယ်ဆိုတော့ဒီယောဂကကုသတ္တတဲ့ယောဂပါရှင်ဖျားတို့ဆက်လက်ခွင့်ပြုလို့ရှိရင်လည်းတပည့်တော်တရားထုတ်ရမှာပဲဆက်လက်မပြုလို့ရှိရင်လည်းတပည့်တော်ပြန်ရမှာပါပဲတပည့်တော်သီလတစ်ခုပဲရှိရပါပဲတဏှာတော့အဲရောမှသူမကုသရအောင်ဆိုပြီးတော့တင့်တော်တဲ့နီးနေပါလေ ပြုလုပ်ဆောင်ရွက်ပေးဒီလည်းပဲဆက်နေပြီးတော့တရားထုတ်တဲ့အခါမှာတလကြော်ကြော်လေးလောက်ပါအဲဒီဒီတွေယောဂတခါအရှင်းပြောက်သွားတာယောဂကြီးလည်းပဲပြောက်ပြီးတော့ဣဒာကပြန်ပြီးတော့သွားနောက်၃နှစ်လောက်အနေမှာဘုန်းကြီးလုပ်ပြီးတော့ဣဒာပြန်ရောက်လာပြန်တယ်အဲဒီခါကျတော့ကြည့်ရတာပွားဝဖြူဖြူပါပဲဘုန်းလည်းပဲကိုယ်တိုင်ခံစားနိုင်တယ်ဆိုတဲ့အကြောင်း ဆောင်းလည်းပဲပြန်ပြီးတော့မဆိုးနဲ့ဆိုးတော့ဘူးဆိုတဲ့အကြောင်းစားနေတောင်းနေတယ်ဆိုတဲ့အကြောင်းပြောတယ်။နောက်ဆုံးဘယ်လိုလုပ်ဦးချင်းကြီးတို့ဆောင်းစိုးတစ်ခါတစ်ခါလာသေးသလားတဲ့။တရားမမှတ်ရင်တော့လေချောင်းလေးရတယ်နည်းနည်းရက်ကြည့်ရက်ကြည့်လည်းဖြစ်တယ်ဆရာတဲ့။မှတ်လိုက်ရင်တော့အဲ့ဒီရက်ကြည့်ရက်ကြည့်မရှိတော့ဘူးတဲ့။အင်းတော်တော်ထူးဆန်းလာပဲတဲ့။ကောက်ပါရဲ့တဲ့။အခုတော့တရားလက်မလို့ဘူးတဲ့တရားအသိကောင်းတဲ့တရားပဲ။ရှင်းတဲ့ဖြစ်သွားတာပဲ။ဆရာဝန်ကြီးခုလိုမပြောက်နိုင်တဲ့ယောဂါ တရားစီးတွေပဲပြောက်သွားတာတဲ့တတိတော်သူရှိရကျူလတ်ပါပြီတဲ့ရှင်ကြီးကပြောပါတယ်ဒါတော့ဥထုံးတဲ့ယောဂရှင်ဆရာဝန်ကြီးတယောက်ဆက်လက်ပြီးတော့ပြောပါဦးမယ်သောသောဘရတော့ဒီဆရာဝန်ကြီးကတရားအားထုတ်ဖို့ဝါသနာမပါပါဘူးနောက်ပိုင်းကျမှဆရာတော်ဘုရားကြီးကိုကြီးညိုပြီးတော့သူအိမ်မှာအားထုတ်ရင်းနဲ့တရားသဘောလေးတွေထိုက်တန်တယ်မြတ်တိတ်သွားပါတယ်သူ သာသာတရားကြီးဆိုတော့ရှိသွားပါတယ်ဒီချိန်မှာအဲ့ဒီဆရာဝန်ကြီးပိုက်လာတယ်ဆိုပြီးတော့ဆေးရုံတင်ကဟိုရောက်စမ်းသပ်ကြည့်တဲ့အခါမှာကျွမ်းကျင်တဲ့ဆရာဝန်ကြီးတွေကဥထုံးပြီးတော့ခောက်ဝင်သွားတယ်ဥဒီချက်သွားတယ်ခွဲစိတ်မှဖြစ်ပါမယ်ခွဲစိတ်လို့ရှိရင်တော့မကြခင်ပြင်နိုင်တယ်ဆိုတာပါလေခွဲစိတ်ကိုသူတို့ပြင်ဆင်ရပါတယ်အဲ့ဒါလိုတည်င်းကြတော့ခွင်းရုပ်ဘုန်းကြီးနဲ့အခြားနာရကတပါး ဆေးရုံကိုအမြန်ကြွပြီးတော့လူနာနှစ်သိမ့်ပါတယ်လူနာကတော့သိစကားမပြောနိုင်ပါဘူးอืมဟုတ်တယ်မဟုတ်ဘူးဒါလောက်ပါပဲဒါတော့ဘုန်းကြီးတို့လည်းပဲဇဝတိတနာအတိုင်းနှစ်သိမ့်အားပေးတာပါအားပေးပြီးတော့နောက်ဆုံးဘုန်းကြီးကတရားကြီးတရားကြီးလည်းပဲတရားထုတ်ထားတာပဲကိုယ်သာပါးစီစိတ်မနှွားစီနဲ့ခန္ဓာကိုယ်ရှိရင်ခန္ဓာကိုယ်နဲ့စတဲ့ဆင်းရဲတဲ့ကြောက်ပါပဲတတိလက်လွတ်လို့ရှိရင် ကိုယ်နာရောစိတ်နာရောနှမျိုးလုံးခံရတယ်တတိရှိနေလို့ရှိရင်ကိုယ်သာနာပြီးတော့စိတ်မနာဘူးလို့ပြီးတော့အခုခါမှာဆိုရင်ရှုမှတ်ဖို့ပဲကိုယ်လိုပဲရှိတော့တယ်လို့ရှုမှတ်မှုပဲအကုပါကိုယ်သာပမှတည်းစိတ်မနာပါခြင်းနဲ့လူအားပေးပြီးတော့အချင်းလာလူလည်းပါသူစကားမပြောဘဲနဲ့တရားပဲတခါလေဂရင်ပေါ်မှာပဲသူအားထုတ်တာပဲအဲ့ဒါလိုပြန်လာပြီးနောက်နေ့တရင်ကြတာပါပဲ တကူကခွဲစိတ်ဟိုရပြင်ဆင်ထားတဲ့ဆရာဝန်တွေဟာခွဲစိတ်တွေရောက်တဲ့အခါကျတော့လာရောက်ပြီးတော့လူနာခေါ်တဲ့အခါဒီမှာနေကောင်းနေတာတွေ့ရတယ်။ဒီကြစမ်းတက်ကြည့်တဲ့အခါကျတော့ကောနာဆောက်နေတဲ့ဥရိယာသူတကူအနည်းတိုင်းပြန်ပြီးတော့အောဝယ်စွာပေါ်လီရောက်သွားတယ်။ဒီဆေးကချက်ချင်းဆင်းပြီးတော့အိမ်ပြန်ရောက်ကျန်းကျန်းမာမာနဲ့ပဲသူဆေးတွေလိုက်ပြီးတော့ကုနေတာပဲ။နောက်တစ်ခုကတော့ နှလုံးယောဂါရှင်အမျိုးသမီးတစ်ယောက်ပါပဲဘုန်းကြီးနဲ့အလွန်ရင်းနှီးပါတယ်တစ်ချိန်မှာဘုန်းကြီးစီရောက်လာပါတယ်ဆရာဝန်စီသွားပြတဲ့ခါကျတော့ဆရာဝန်ကဘယ်နည်းခွဲမှာဆိုတော့ရချင်းပြလိုက်ပါတယ်တဲ့ဒါမခွဲခင်လေးဆရာတော်များကိုလာရောက်ပြီးတော့ကြောပါတယ်ဒါနဲ့ပြလိုက်တဲ့ရချင်းကသူက10ရက်လောက်နေမှဒီဆေးရုံတက်ပြီးတော့ကုသခါမှာကိုဒီလည်းပဲခွဲစိတ်ခါမယ်ဆိုတော့တော်တော်လေးကိုစိုးရိမ်ကြောင်းကြမှုဖြစ်နေပါတယ် ပြီးတော့ဘုန်းကြီးကနှစ်သိမ့်ပါတယ်ဒီကောလည်းပဲတရားထိုက်တဲ့လောက်တော့အထုတ်ဖူးပါတယ်ဒါမှမဟုတ်သိအားရဝယ်တော့မရှိသေးပါဘူးဒီကြီးတော့ခွဲစိတ်ကုသခံတော့ဘယ်လိုနှလုံးသွင်းရမလို့ဖျားတဲ့ပြီးတော့ဘုန်းကြီးကဆဲလောက်ပဲစောင့်နေရတယ်ဆိုတော့ကဲရိတ်တာလာခဲ့လို့ဒီနေ့ဝင်လာခဲ့ချက်ချင်းပဲသူလာခဲ့ပါတယ်ရောက်လာပြီးတော့တည်ခြင်းတရားမရဏသတိပေါ့လေတည်ခြင်းတရားကိုကြက်ကြက်ဆင်ခိုင်းပြီးတော့ကြိုးစားပြီးတော့အထုတ်သမ်းပါလို့ တနည်းနည်းတော့သိရပါပဲဒီယောဂလည်းလည်းသိနိုင်တာပဲတစ်ချိန်ချိန်သိရပါပဲပေါ့ပြီးတော့သိတဲ့ပုဂ္ဂိုလ်စီရင်တွင်းပြီးတော့သုံးစားအထုတ်ပြီးတော့ဆိုပြီးတော့ရဏတတိကမ္မထာလည်းပဲစီရင်ပုံလေးတွေနောက်ယောဂဝေဒနာပြင့်ထန်လာလို့ရှိရင်ဝိရိယနှုတ်တင်ပြီးတော့အထုတ်ပုံလေးတွေကြောပြပါတယ်ကြောပြတဲ့အတိုင်းပဲသူအထုတ်လို့ငားရဲ့မြောက်ပါသူနှလုံးဟာအလွန်တင်းပါပြီးတော့အသက်ရှင်ကျက်ဒီလောက်မတတ်ဖြစ်တာဒါပေမဲ့လို့ တရားမဲ့ဒီလိုတော့မထူးဘူးဆိုပြီးတော့ဖိမှတ်တော့မှတ်ကနိုင်သွားတာမှတ်ကနိုင်သွားတော့နှလုံးဟာဖောက်လဲဆိုကြတော့ပေါက်ဆက်သွားဘုံပေါက်တယ်အဲဒီတော့မှအတက်ရှူဒီပါဒီချောင်းပြီးတော့နေလို့ထိုင်လို့ကောင်းသွားတယ်နောက်ဆရာဝန်ချိန်ထားတဲ့အတိုင်းဆယ်ရက်နေသွားပြီးတော့ပြတာဥစ္စာတဲ့ဆရာဝန်ကြီးစမ်းကြည့်တဲ့အခါခွဲသိဖို့မလိုသေးပါဘူးတဲ့ဒီလိုပြောလိုက်ပါတယ်အခုဒီအဲ့ဒီဒီကမာကြီးဟာအသက်ရှင်နေရပါတယ်ဘုန်းကြီးဒီနေ့ကလာကန်ကြီးလာရောက်ပြီးတော့တော့မှဆရာဝန်မှလည်းကြောက်ပါသေးတယ် ပြီးတော့နောက်တစ်ခုကနှစ်ပေါင်း20ကျော်လောက်သွေးတို့ယောဂရှင်တက္ကမကြီးတယောက်သွေးတို့ယောဂအရှင်းပြောက်သွားပုံလေးပြောပြရစီဦးအဲ့ဒီယောဂရှိလို့ဆရာဝန်စီလည်းပဲမကြာခဏသွားနေရတာပိုက်ဆံတွေလည်းကုန်လာပြီပြီးတော့ဘုန်းကြီးကစောစောကြီးတိုက်တွန်းနေပါတယ်ဓမ္မကြီးတရားအထုတ်တရားထုတ်လို့ရှိရင်ယောဂနဲ့တည်သွားတော့မှဓမ္မကြီးအတွက်อืม နောက်ဘဝအတွက်ပေါ့လေ။ကျေးဇူးရှိနိုင်တယ်ဆိုတာတိုက်တွန်းပါတယ်။ဒါကလည်းအကြောင်းအမျိုးမျိုးပြပြီးတော့သူကဆရာဝန်အားကိုးနေဆရာဝန်ကြီးသွားနေတာပဲ။အဲ့ဒီတက္ကမကြီးကတော့ချားမဟုတ်ပါဘူးရေးတာထဲမှာနေတဲ့အမှုတန်းမိသားစုပါပဲ။ဒီတော့သူ့ကိုခက်နာနာလေးပြောရတယ်။တက္ကမကြီးကရေးတာထဲနေပြီးတော့ခြားခြားအဝေးကလာပြီးတော့အားထုတ်ကြတာတရားတွေတွေ့ကြတယ်။နိုင်ငံခြားတော့လာအားထုတ်တယ် သိတာတဲ့နေပြီးတော့တရားတော်အထုတ်ဖို့မရဘူးလို့။ဒီမကြီးတို့ကဘာနဲ့တူလဲဆိုတော့စီတီအနိဗ္ဗာန်ဖရာအနိဗ္ဗာန်မှာရှိတဲ့ဖရာရှင်မှာရှိတဲ့ရှင်လေးကြီးတွေကိုရှိနေတယ်လို့။ပါလဲကြတဲ့ရှင်လေးကြီးတွေကရှင်လေးကြီးတွေကဖရာပဲဥလှည့်မထားဘူးလို့ဖရာကြောပေးထားတယ်လို့။ခဏနာလေးပြောလိုက်တဲ့ခါကျမှဒီတော့ဝင်အထုတ်ပါတော့မယ်ဖရာတဲ့ဂရီပေးပြီးတော့သူဝင်အထုတ်ပါတယ်။နောက်တရားဝင်ပြီးတော့အထုတ်တဲ့အခါ ဝေဒနာကရောက်တဲ့အခါကျတော့တရားကြောင့်ဖြစ်တဲ့ဝေဒနာနဲ့သူတွေးတွေးရောဂါဝေဒနာဘောဒီနှစ်ခုပူးပေါင်းပြီးတော့အကြီးအကျယ်အဲမခံတာဖြစ်တော့တာပါပဲအဲ့ဒီခါမျိုးမှကောင်းလည်းမဆန်းနိုင်တော့သူသားသမီးတွေကမအေးဘူးလာပြီးတော့ခေါ်တယ်သားသမီးတွေကတစ်ဖက်ကဆွဲပေါ်လိဘုန်းကြီးကလည်းပဲတစ်ဖက်ကဆွဲပေါ်လိသူဆွဲတယ်လို့ဖြစ်နေတာ နောက်ဆုံးဘုန်းကြီးဘက်ကနိုင်သွားပါတယ်။ဒီမကြီးကဘုန်းကြီးအလိုလိုက်ပြီးတော့ကဲတည်ရင်တည်ပြီးတော့ဆိုပြီးတော့ဆက်အထုတ်တာ။မကနိုင်သွားတော့အဲဒါသူဒီစက်ကြောတွေပါတွေဥနောက်ကြောတွေပါတွေများပြတ်သွားမလားလို့ထင်ရတယ်။အိုးတည်ရင်တည်ပါစေ။တေရာမြတ်တယ်ဆိုပြီးတော့ဖိအထုတ်တာ။အဲဒီကိုယ်တဲကအပူကိုးတွေပေါ့လေ။အကြီးအကျယ်ထွက်တာချွေးတွေကလည်းထွက်လာတာ။အမှတ်တရားလည်းနိုင်နေလာတော့အဲဒီကောင်ကအတီသူတွေရောကပြောက်သွားတယ်။ လူအထိပဲဒီငွားရတဲ့တိုက်ရှင်နေပါလေသူဒီယောကနောက်ထပ်ပြန်ပြီးတော့မလာတော့ပါဘူးနောက်တစ်ခုကတော့အမျိုးသမီးတွေမှာဖြစ်တတ်တဲ့ယောဂမျိုးနဲ့တူပါတယ်။ဘာယောဂဆိုတာတော့ဘုန်းကြီးကတော့မသိဘူး။ပိုက်ထဲမှာအလုံးကြီးရှိတယ်လို့ဆိုတာပါပဲ။ဆရာဝန်သွားပြတဲ့အခါကျတော့ဆရာဝန်ကခွဲစိတ်ကုသခံဖို့အကြံပေးလိုက်ပါတယ်။နောက်တက္ကမကြီးကခွဲစိတ်ခံရမှာလည်းပဲသူကြောက်တယ်ဆိုမှတရားမှလည်းကြောက်တယ်နဲ့တူပါတယ်။ ဆရာဝန်ကလည်းပဲသူသားချင်းတွေကဆရာဝန်တွေဆိုတော့မင်းတို့ခွဲစိတ်တော့ငါမခံဘူးကွာရိတ်တာသွားပြီးတော့တရားနဲ့ပြေးမယ်တဲ့တပြီးတော့ရိတ်တာရောက်လာပါတယ်ရိတ်တာရောက်တဲ့အခါကျတော့ထုံးစံတိုင်းတရားအထက်လို့ဝေဒနာကရောက်တဲ့အခါကျတော့ခန္ဓာစောစောပိုင်းကပြောသလိုပဲတရားဝေဒနာနဲ့အခုသူ့ရှိတဲ့ဝေဒနာကဒါလည်းပူပေါင်းပြီးတော့နှိမ့်ဆက်တော့တာပဲအလွန်ဆိုးတယ်လို့ပြောတာပါပဲအဲ့ဒါဘုန်းကြီးကလည်းသူအားပေးပြီးတော့မှတ်ခိုင်းတော့ဝေဒနာ မှတ်ကနိုင်သွားတယ်မှတ်ကနိုင်သွားတဲ့အပိုင်းမှာခုနအလုံးကြီးခွဲကြည့်ရမယ်ဆိုတဲ့အလုံးကြီးဟာတခါတည်းအတန်ကြီးပြီးတော့ပေါက်ကွဲသွားတယ်ပြောတယ်အဲဒီကြောက်ပေါက်ကွဲပြီးတဲ့အချိန်ကစပြီးတော့ဒကမာကြီးဟာသုံးလေးရက်လောက်ကတော့အဝတ်ခဏခဏလဲနေရတယ်အဲဒီကစပြီးတော့အခုအဲဒီဒကမာကြီးကကျန်ကြမှာမှာပဲဘဝဖြိုးရိုးပါပဲကြည်ကြည်နေမှာအခုဒီအသက်ရှင်နေရပါပဲကောင်းနေပါတယ် ပြီးတော့နောက်ဆုံးတစ်ခုပဲပြောပြရစီတော့နောက်ဆုံးကတော့ဘုန်းကြီးတို့စိတ်ကုသရေးဆရာက sister ဆရာမကြီးတယောက်ပါပဲအဲ့ဒီဆရာမကြီးဟာတနေ့နဲ့တနေ့စားလို့မကောင်းအိတ်လို့မကောင်းဖြစ်ပြီးတော့သူ့လေကြောင်းဟာနဲ့အသက်ရှိလို့လည်းနေရာမကျနည်းနည်းစကားပြောရတာလည်းပဲသိမကောင်းလားသတိတွေပါဒီမျိုးရတာလည်းပဲခက်ကြက်ကြက်ဖြစ်နေတော့တန်တရားဖြစ်တာနဲ့ဆရာဆရာဝန်ကြီးတွေထား ပြတဲ့အခါကျတော့ကင်ဆာလို့ဆရာကြီးတွေကယူဆပါတယ်ကင်ဆာဒုတိယအဆင့်လောက်ရရောက်နေတာဘာသာတော့မသိဘူးပေါ့လေသူ့ level မှာတော့အဖို့တွေ့တယ်ပြောပါတယ်အဲ့ဒီကအသားလေးယူပြီးတော့သူတို့စိတ်တိပ္ပံလေးရစမ်းတပ်ဖို့သူ့ကိုတောင်းဆိုပါတယ်ဒါမှမဟုတ်ဆရာမကြီးကလက်မခံပါဘူးသူတို့ကုသမခံပဲနဲ့တရားနဲ့ပဲကုသပဲဆိုပြီးတော့တရားအားထုတ်ဖို့ရိတ်တာရောက်လာပါတယ်သူကတော့ငါကလည်းတရားအားထုတ်လက်စာရှိပါတယ်ဆရာမကြီးက အဲဒီလိုတရားထုတ်တဲ့အခါမှာအမှတ်ကနိုင်နေလာတော့ဒီသူ့ကိုယ်ရဲ့ကချွေးအဲအပူတွေပေါ့လေအိုက်ထွက်တယ်ပြောပါတယ်ပြီးတော့အမနာကိုဆိုးရတဲ့အနတ်သက်တွေလည်းပဲထွက်ထွက်လာတယ်ဆိုပါတယ်မှတ်လေးလေးပို့ပြီးတော့အပူတွေထွက်ပြီးချွေးတွေထွက်ပြီးအနတ်သက်တွေကလည်းဆိုးရတယ်နောက်မှတ်ပါများလို့နိုင်နေသွားတဲ့အခါနာအနတ်သက်တွေလည်းပဲ မရှိတော့ဘူးတဲ့အပူတော့ထွက်တော့ထွက်တယ်ချွေးတော့ချစ်တယ်ထွက်တော့ထွက်တယ်အနတ္တတိမရှိတော့ဘူးအဲ့လိုနဲ့မှန်ရပဲနောက်သူ့ level ကအခြေကလေးကတဖြည်းဖြည်းပြေးပြီးတော့အခုမရှိတော့ဖြစ်တော့ပါပြီကျန်းကျန်းမာမာဝါဖြူဖြူဖြစ်နေပါလားအခုပြောခဲ့တဲ့ဝေဒနာရှင်တွေဟာဘုန်းကြီးတာဝန်ယူပြီးတော့ရှိရလို့ကြောက်သွားတဲ့ဝေဒနာရှင်တွေပါအခြားခြားကမ္မဋ္ဌာန်းဆရာတွေတာဝန်ယူပြီးတော့ရှိရတဲ့ဝေဒနာရှင်တွေလည်းကြောက်တာအများကြီးရှိပါသေးတယ်ဘုန်းကြီးမှလည်းတကယ်အကြောင်းတွေနဲ့ အဲဒီယောဂါကြီးကြောက်တာလည်းရှိပါသေးတယ်အဲဒီဒီလောက်ဆိုလို့ရှိရင်တော့လုံလောက်ပါပြီအဲတခုတော့ရှိပါတယ်ဘုန်းကြီးပြောချင်တာဒီတရားထုတ်လို့ရှိရင်တော့ယောဂါကြောက်ရမယ်ဆိုရင်အာမခံချက်တော့မရှိပါဘူးဘုန်းကြီးတို့ကသို့တော့သွတ်စားပြီးတော့အားထုတ်လို့ရှိရင်တော့တရားကနိုင်ရင်းသွားရင်ငကိုကစိတ်ကုလိုရောက်နေတဲ့ယောဂါကြီးတော့ပျောက်တတ်တယ်ပျောက်နိုင်တယ်ဆိုတာတော့အဲ့ဒါတော့ဘုန်းကြီးတို့ပြောပါမှာယောဂါတွေထဲမှာဆိုလို့ရှိရင်ကိစ္စယောဂါအဆိုးဆုံးပဲကုသလို့မရနိုင်တဲ့အပိုင်းရောက်သွားပြီးတောင်တော့မှ ဒီယောဂရှင်ဟာအမနာကိုပြမဆင်းရတယ်လို့ဆိုပါတယ်ညဉ့်ညဉ့်ရတယ်လို့ဆိုပါတယ်တရားလေးတော်အခြေခံရှိထားရင်မညဉ့်ညဉ့်ရပဲနဲ့ညဉ့်ညင်သာသာလေးနဲ့ပေါ့လေအဲအသက်ထွက်သွားနိုင်ပါတယ်အမနာကောင်းပါတယ်သူကတော့ကိုယ်စီကိုယ်လည်းထိတ်ချုပ်ပြီးတော့ပေါ့လေကောင်းကောင်းလေးတည်သွားနိုင်ပါတယ်တော့ဒီလောက်ထိကျိုးရှိပါတယ်ဒီတရားဘယ်လိုပြောက်သွားသလဲဘာလို့ဘာကြောင့်ပြောက်သွားသလဲဆိုတော့အချက်ကိုတော့နောက် ဘုဇင်တရားတွေဟောတဲ့အခါမှာစာရုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ဘုရားဖြည့်ရှင်းကြပါဦးမယ်ဒီနေ့တော့ဒါလောက်ပဲတော့ကြပါစို့